84ခုမေလ10ရက်17ရက်17ရက်3ရက်သင်တန်းကျွန်တော်လုပ်ပြန်တယ်ဘွာရင်ပြီမှာပဲဒါမှမိမယ်ဦးဆောင်တို့ဟိုဗုဒ္ဓဘာသာကရဏယူဝေစင်ကကလေးတွေလည်းလာပါတယ်လူတော်တော်များများလာပါတယ်3ရက်ကျွန်တော်ဆက်ပြီးသင်တန်းလုပ်ပါတယ်အဲ့ဒီမှာဆရာတော်ကအယောဖကိုသေးချာရာအဲတင် जा ပေးလို့ကျွန်တော်တိတ်ခွေပြင်းလို့ဒီတိတ်ခွေဟာလည်းပဲရန်ကုန်မြို့မှာကျွန်တော်နှံ့ပါတယ်စောတုံးကလည်းပဲကြာအဲ့ခါတဲ့သဘောနဲ့ဒီတိတ်ခွေဒီမှာဖွင့်နေပါတယ်ဦးဆောင်တို့လည်းပဲအခုစောတုံးကဦးဆောင်အမိန့်ရှိပါတယ်ဒီတိတ်ခွေမှာပါတဲ့ ရှင်ကြီးယောဟန်အတိုင်းသူလေ့ကျင့်ရွတ်ဆိုနေကြပါတယ်တဲ့သူတို့ဘောအဖွဲ့ကတရားဝတ်အဖွဲ့တဲ့ထုံကြီးတော်အောင်မဲ့ရွတ်ကြပါလိမ့်မယ်တချို့လဲအိမ်မှာရွတ်တာ ကျွန်တော်ဒီတဝိုင်းမှာတော့ကျွန်တော်တော်တော်ကျွန်တော်တိတ်ခွေလေးကတော်တော်နှံ့နေပါတယ်ဥဒ္ဒနေရှိမှရှိတယ်တခြားကျွန်တော်အာတူရနောင်မယ်များအိမ်မှာလည်းရှိတယ်ဒီလိုပဲဆရာတော်တိတ်ခွေအဲ့တော့သူတို့တက္ကသိုလ်နယ်နေရာအဲ့ဒီခါတုန်းကပြလိုက်ဟာမတူဘူးခင်ဗျာအဲ့တော့ကျွန်တော်ကသူတို့ကိုတိုက်တွန်းပါတယ်ဆောတော့ကကျွန်တော်အစဉ်ခံတယ်လို့ပဲဓမ္မယုံမှာဖြစ်ဖြစ်ဟောတစ်ခုမှာဖြစ်ဖြစ် ဒီကိစ္စဟာအမှန်အကျိုးရှိပါတယ်အထူးသဖြင့်တက္ကသိုလ်နယ်မြေမျိုးကျွန်တော်ကပိုးတိုက်တွန်းရပါတယ်ဒါတော့ကျွန်တော်တို့ကအရာထဲတော့အရာသားတွေကတော့ဒီလောက်ကိစ္စမရှိပါဘူးကျောင်းသူကျောင်းသားလူငယ်တွေလိမ္မာရေးကြရှိဖို့ကပိုအရေးကြီးပါတယ်အဲတော့ဒီဝုတ်ကိစ္စဘာဖြစ်လို့လုပ်ရတယ်ဆိုတဲ့အကြောင်းကတော့ဒါပါပဲဆရာတော်အကြောင်းကတော့က ဟိုကျွန်တော်ဓမ္မဂရိကတွေလို့ဆိုင်းပုတ်ကြီးတွေကလည်းတတ်မထားတော့ဒီရှာသွားသိပြီပြီမများဘူးခင်ဗျာအခုပိဋိနာတဲ့ပိဋိဝါသနာပါလို့လားဆရာတော်ဥပိလာနာဒီဆရာတော်လားကျွန်တော်ကနေလျရုံးနေလိုက်ရတယ်အမှန်ကတော့သတင်းစာတဲ့ပါဖို့ပဲသတင်းစာတဲ့မပါတော့ထရိုက်ခိုင်းပြီးတော့နေလျရုံးတကာကျွန်တော်နေဘူးရဲလိုက်ပြီးတော့ဘယ်ဆရာတော်လဲအဲ့ဒီပေကြီးဟောတဲ့ဆရာဟုတ်တယ်ဒါဖြင့်လာမယ်ဒီလောက်တော့သိနေတယ်ဒီလောက်တော့သိနေဥတိလာနန္ဒာပြည့်ဝန်သားဒီလောက်တော့သိအဲ့တော့ကျွန်တော်ကတစ်ဆင့် ဆရာတော်အကြောင်းကိုပေါ့လေကျွန်တော်တို့ကဒါပူဇော်ခြင်းပူဇော်တိုက်တဲ့သူသိရင်သိတိုက်တဲ့သူသူ့ဂုဏ်ကျေးဇူးကိုကျွန်တော်သိအောင်အကျဉ်းလောက်ဟုတ်လားအဖိုးဝါကြွားတဲ့အနေမျိုးတော့မဟုတ်ဘူးနော်အဲ့တော့ကျွန်တော်တို့သိရင်သိလိုက်တာလေးကိုကျွန်တော်နည်းနည်းသင်ခံရစေဟုတ်လားအဲ့ဒါဆရာတော်အခုမြင်မှုပြီခင်ဗျားတို့အဲ့ဒါမန္တလေးကကြွားလာတာကိစ္စကသက္ကသိုလ်မှာစီဝိကိစ္စတစ်ခုရှိတယ်နောက်ကဘာအိမ်မှာဆရာတော်ရဲ့ကျမ်းစာအုပ်တော့ရိုက်နေတယ်ဒါကို proof တွေပါပြင်ဆင်ပေးဖို့ကြွားလာတာပါ အဲ့ဒါမကြိုက်နှစ်ပတ်လောက်နေပြန်ကြောပါလိမ့်မယ်ထင်တယ်အဲ့တော့ဆရာတော်ကအခုမန္တလေးအဗျာယာမရှူတိုက်မှာဘင်းသုံးနေပါတယ်ရောင်းမှနေတာမဟုတ်ပါဘူးဆရာတော်ဟာပိယတိသာသနာဟိတဓမ္မစရိယဘွဲ့သာသနာဒုစပိပဝရဓမ္မစရိယဘွဲ့စသည်ဖြင့်အဲ့လို သူများနည်းတူတို့ကတော့အဲ့ဒီဘွဲ့ကြီးလည်းရပါတယ်လို့နော်အဲ့တော့ဟုတ်ဆရာတော်တို့ကတော့ကစာပေသမားဟုတ်လားဒီတော့ ဓမ္မဂရိကတွေမှာတော့ဘွဲတွေတက်လေရှိတယ်ဆရာတော်ရဲ့စာထဲမှာကျွန်တော်ရှိစာပေးရင်သူရဲ့ writing pad ခေါ်တာပေါ့လေစာရေးစက္ကူကမှဘယ်တော့မှဘွဲမပါဘူးအဲ့လိုနေပါတယ်ဆိုတော့လေပြီးအောင်လို့ကျွန်တော်ကဒါဝါကြွားတဲ့အနေနဲ့မဟုတ်ဘူးဒါကိုနည်းနည်းပြီးအောင်လို့အကြမိတ်တွေရလဲဟုတ်လားပြောပြနိုင်အောင်လို့ဆိုပြီးတော့အဲ့ဒါကိုကျွန်တော်ပြောပြတာပါလုပ်ငန်းအနေနဲ့ကလည်းဆရာတော်ကကြမ်းပြုပုဂ္ဂိုလ်ပါကျွန်တော်တို့ဣပိဒကပါဠိနာမအဘိဓမ္မာပြုစုရဲ့ဖွဲ့ကြီးမှာ ကန္ဓကရဏဌာနမှာအဘိဓမ္မာအမှားကျွဲတဲ့နှစ်မှာကန္ဓကရဏကျမ်းပြုဆရာအဖြစ်နဲ့ဆောင်ရွက်ခဲ့ပါတယ်အဘိဓမ္မာကျွဲနဲ့အဘိဓမ္မာကျွဲတင်းတဲ့နှစ်ဟာကျွန်တော်ယူရဲမလို့မေ့လာတယ်အမှန်ကြီးတဲ့စာအုပ်ကြီးပါဠိမြန်မာအဘိဓမ္မာဒါကဘာမာရောမြန်မာမာရောဒါအကြီးဆုံးနဲ့အပြည့်စုံဆုံးအဘိဓမ္မာအခုမပြီးသေးဘူးပြည့်စုံတော့မယ်အဲ့ဒါပထမဆုံးထတင်ပြုစုတာဆရာတော်တို့တာဝန်ခံပြီးပြုစုပါတယ်အဲ့တော့အဲ့ဒီစာအုပ်ထဲမှာကျွန်တော်ဝယ်ရတာကျွန်တော်ပါဠိတလို့ပါဠိသင်ရင်လို့မဟုတ်ဘူး ဆရာတော်ရဲ့ပါဠိသမိုင်းတစ်ခုပါတယ်မိသားမှာအဲ့ဒီပါဠိသမိုင်းကိုကြိုက်လုံးလို့ပါဠိရဲ့အကြောင်းကိုသေချာကြည့်ရနာအကျယ်တဝင့်သိကြရင်အဲ့ဒီအဘိဓမ္မာအတွဲတစ်မှာပါတယ်အဲ့ဒါလို့ကြိုက်လို့ဆရာတော်ရဲ့ညီသားကြိုက်လို့ကျွန်တော်ကဝဲတာဒါအများဖြင့်တော့ဒီကိစ္စတွေကတော့ဒီအဘိဓမ္မာဆိုတာတော့စာသင်သားတွေတိုင်းနဲ့စာအုပ်ပါနောက်ဆရာတော်ဟာကျွန်တော်တို့ဒီပေကြီးနဲ့ပတ်သက်ပြီးတော့ကျွန်တော်ကဆရာတော်ကို အဲ့ဒါကိုပေးလျှောက်နေရတာကဆရာတော်ကပြေးကြီးမှာတော့တော်လေးလေးလာထားပါတယ်ဟုတ်လားအဲသူများတဲ့မသားတော်မှတော့ဓာန်တူပေါ့လေအခြားဆရာတော်တွေကမသားတော်မှဓာန်တူမကြပါဘူးလို့ဘာဖြစ်လို့လဲတော့ဆရာတော်ဒီရဲ့ဒီပြေးကြီးနေကြရတဲ့ဆိုတာတပေကံပြေးကြီးနေကြတဲ့ဘလောကသူကငါငါပါရတယ်ကျွန်တော်အိမ်ကဒိဋ္ဌိကံဆရာတော်ဆိုတာကျွန်တော်တို့တာလင်ဘက်ကအဲ့ဒီဆရာတော်ရေးတဲ့ပြေးကြီးနေကြတဲ့မှာဆရာတော်ကဏိဒံအကျယ်တော်ရေးထားတယ်အဲ့တော့ ကျွန်တော်ဖတ်ဖူးတဲ့မြစာအုပ်ထဲမှာပေကြီးစာအုပ်ထဲမှာဒီကနေ့အထိအပြည့်စုံဆုံးစာအုပ်ကဒီစာအုပ်ပဲကျွန်တော်ရှေးတုန်းကစာအုပ်ကြီးလည်းဖတ်ဖူးရတဲ့အနှစ်300လောက်ကဇလင်းပန်းလောဆရာတော်ရေးတဲ့စာအုပ်ကျွန်တော်မှာပေကြီးစာအုပ်အမျိုးစုံရှိတယ်အဲ့ဒီစာအုပ်ကအပြည့်စုံစာအုပ်အဲ့ဒီမှာဏ္ဍန်းကလည်းအပြည့်စုံဆုံးဏ္ဍန်းပဲဒါကြောင့်မလို့ဆရာတော်အဖြစ်ရင်ပေကြီးမှာကြွားညင်ပြီးတာပုံကိုဖြစ်ပါတယ်ဆိုပြီးတော့ကျွန်တော်ကဝိုင်းရင်ပြီးမှအဲ့ဒါပထမဆုံးကျင်လောက်တာပြောဒီလောက်ကြွားညင်ပြီးတာပုံကိုလုံးမတာရင်ကျွန်တော်တို့က တာမန်ရိုးနေကြဖားနေကြပြည်ကြီးဟောတာတာမန်ဖားလောက်ခါဖားထားလောက်ဖားထားတဲ့ပုဂ္ဂိုလ်လောက်နဲ့တော့ကျွန်တော်ကသိပြီးတော့အကျိုးမထူဘူးဒီတဲ့ကြွမ်းကြွမ်းကျင်ကျင်ကျွန်တော်မှားကိုပြင်နိုင်တဲ့ပုဂ္ဂိုလ်ရှာမှဒီလိုပုဂ္ဂိုလ်နဲ့တွေ့လို့ကျွန်တော်ဒါဒီချက်ကိုဆရာတော်အရှင်သီလာနန္ဒပိဝန်သားနဲ့ကျွန်တော်စီရင်ချင်းဖြစ်ပါတယ်ဆိုတာအရှင်ခန္ဓာအဲ့ဒါဆရာတော်အခုရိုက်နေပါတယ်ကဘာရေးမှာဒါဆရာတော်ဒါဟိုဒါပစ္စမအကျိန်မြောက်ရိုက်မယ်ဒါသုဒ္ဓအကျိန်မြောက်ပြီးသွားပြီ ဟုတ်ဒီစာအုပ်မှာဒီစာအုပ်ကဖရာကြီးမှာ150တောင်ဖြစ်နေလို့ကြားတယ်အဲနောက်ကိုဒီလိုမဖြစ်အောင်ဝေါ်တင်းရလဲကျွန်တော်အားလုံးကြီးညာလိုက်ပါမယ်ကဘာကြီးမှာရရပါတယ်ကျွန်တော်တို့ထိတ်ကူးထားတယ်လေဖះသေးကိုမပုတ်ဘူးဘယ်စာအုပ်ဆိုင်မှမပုတ်ဘူးကျွန်တော်တို့ကိုယ်တိုင်ရောက်မယ်ဘို့အသင်းဖွဲ့ရတကယ်ကိုယ်အသင်းဖွဲ့လို့ကျွန်တော်ရောက်ဒီအသက်တာဆုံးနဲ့ရောက်မယ်အဲအဲအဲ့ဒါပါအဲ့တော့နောက်ဆရာတော်ရဲ့နိုင်ငံခြားဘုဟုတုတကတော့ကဆရာတော်ဟာ တော်တော်အရှိအနောက်နိုင်ငံတွေကိုတော်တော်ရောက်ဖူးခဲ့ပြီပါပြီပညာက1954ခုနှစ်ကနေ1958ခုနှစ်ပြည်ဟိုမှာ၃နှစ်တက္ကရာဘာသာပါဠိဘာသာအင်္ဂလိပ်ဘာသာကိုပညာသင်ခဲ့ပါတယ်သုံးဘာသာလုံးထူးထူးချွန်နဲ့အောင်ပါတယ်ဝဒုပဲဂုံတူးတွေတော့တတ်ဖို့ကြောဖို့မလိုပါဘူးเนาะအဲဒီတော့အခုမကြခင်ဝါဦးကကျွန်တော်တို့ရာမကိစ္စမှာအင်္ဂလိပ်ဘာသာနဲ့ဆရာတော် ဒုံလဘ ordination အင်္ဂလိပ်လိုမြန်မာလိုတော့ဒုံလဘရဟန်းပြုခြင်းကြောင့်အင်္ဂလိပ်ဘာသာနဲ့ဟောသွားပြီးပါပြီနော်နောက်အနောက်နိုင်ငံမှာဂျာမနီမှာ university တွေမှာလိုက်ပြီးတော့ university တက္ကသိုလ်တွေမှာဟိုပဲအင်္ဂလိပ်ဘာသာနဲ့ဆရာတော်ဟာ university ၄-၅ခုလောက်ကိုဆရာတော်ဥသိဒ္ဓရာတူလိုက်လာပြီးတော့ဗုဒ္ဓသာသနာတော်အကြောင်းဟောပြောခဲ့ပြီးပါတယ်အဲ့ဒါကအချင်းချုပ်တော့အရှိပိုင်းမှာဆိုရင်ကျွန်တော်တို့ဩစတြေးလျနယူးဇီလန်ကလိုရင်အခုရောက်ဘူးလေအနောက်နိုင်ငံမှာလည်းပဲကျွန်တော်တို့အမေရိကအင်္ဂလန်အပြင် ဒိမခေါ်လန်အနောက်ဂျာမနီဆွီဒင်အကုန်ရောက်ဘူးပါတယ်အနောက်ဂျာမနီအင်္ဂလိပ်ဆိုရင်နှစ်ကြိမ်တောင်ရောက်ဘူးပါတယ်အဲဒီလိုနိုင်ငံခြားဘူးကြတယ်ရှိပါတယ်ဒီတော့ကျွန်တော်တို့ဆရာတော်အနေနဲ့အခုမန္တလေးမှာစာချနေပါတယ်စာချဆရာတော်ပါအဲဒါစာချရင်းနဲ့ကျွန်တော်တို့အဖွဲ့တစ်ခုရှိပါတယ်ပိဋကဗျူဟာဆိုတာအဲ့ဒီဖွဲ့တဲ့ကျွန်တော်ပါပါတယ်အဲ့ဒီပိဋကဗျူဟာကမပေါ်ထွက်ဖူးသေးတဲ့ကျမ်းစာတွေရှေးရကျမ်းစာတွေ မာကြီးတော်တွေကိုပေစာနေပြီးတော့ကူးပြီးတော့ရိုက်ချုပ်ဖို့စီသေးနေတာပုံနှိပ်ဖို့အဲ့ဒီပေစာနေပြီးတော့လက်ရည်စာရအောင်ဆရာတော်ကြီးကြပ်ပြီးလုပ်နေပါအဲ့ဒါလည်းပဲတစ်ဖက်ကတော်တော်များများလုပ်ရပါတယ်တပည့်တွေနဲ့လုပ်နေပါတယ်ပေစာတော်တော်ကြမ်းတော်တော်များများပြီးနေပါပြီပေစာနေပြီးတော့လက်ရည်မှုရအောင်လေးမှုရောက်တဲ့အခါကျတော့မှကျွန်တော်ပိဋကပြူဟာဘုရားနေပဲပုံနှိပ်ပါမယ်ဟုတ်မကြခင် ကလျာဏီကြောက်စာမြန်မာတကပြေးဆိုတာပေါ်လာပါလိမ့်မယ်တောင်လို့ခွင်ကြီးတော့အဲ့ဒါဟိုစစ်စစ်ရဲ့ဖွဲ့တင်ထားပြရပြီမကြခင်ထွက်လာပါလိမ့်အဲ့ဒါဆရာတော်ပြုဆရာတော်သူဆောင်နဲ့ကြမ်းနေပါပဲအဲ့လိုအရေးဘက်ကရောဒါပြေပို့ချတဲ့ဘက်ကရောပရက်ကြီးကိုလုံးဝအာရုံစိုက်ပြီးလုပ်နေတဲ့ဆရာတော်တစ်ပါးဖြစ်ပါတယ်လို့အဲ့ဒီတော့ပဲကျွန်တော်အရှင်ခံမရစေအဲ့တော့အခုနောက်မှအတင်းအဖွဲ့တွေကဆရာတော်လျှောက်ထားကြရှိတာပြီးကြပေါ့ခင်ဗျာနော် အဝတ်အစီအစဉ်တိုင်းဥဒနဲ့တော်တဲ့အစီအစဉ်ကျွန်တော်တို့အဝတ်ဝိုးရုပ်မယ်ဝိုးရုပ်ပြီးရင်အဲဆရာတော်ကကျွန်တော်တို့ကိုဒါကိုအမှားအမှန်ဝေဖန်ပြီးတော့သူဆုံးဖြတ်ပေးမယ်ဝိုးကြောင့်ဒီပေးအကြောင်းလည်းနည်းနည်းပြောပြီးတဲ့အခါကျတော့တရိပ်နဲ့သတ်ဆိုင်နဲ့မေးခွန်းတာမေးပါအခြားပြေးလျှောက်ဖို့ကိစ္စတွေပါရောနောက်ပြီးကြကျွန်တော်တို့လျှောက်တာပေါ့နော်ပြေးအကြောင်းနဲ့သတ်ဆိုင်နဲ့မေးခွန်းမေးပါဆရာတော်တတ်နေတော့ဖြေကြပါလိမ့်မယ်လို့ကျေးဇူးတင်ပါတယ်